ကျေးဇူးတော်ရှင်ဧကမဟာပဏိတာမဂုတ်ဆရာတော်ဘုရားကြီးမရပူရမြို့တွင် ရှိရဲ့ရှစ်လ58ခုနှစ်၌ဟောကြားဆုံးမတော်မူသောမာသောအကျင့်နှင့်မှန်သောအကျင့်တရားတော်ခန္ဓာကိုယ်ကြီးဖြစ်စဉ်ကိုသိပါခန္ဓာကိုယ်ထဲမှာအဖြစ်ပြက်ကိုဖမ်းလို့ရမယ်ရှင်းကပါဇာပြောနဲ့ပြောပြီးကြလားနေတာလေ မှတ်မိကြတော့မှတ်မိကြပါတယ်သို့တော့ဘယ်နေရာကနေပြီးဒီကလာပြတ်တယ်ဘယ်နေရာကနေဆက်တယ်ဆိုတဲ့ဥစ္စာသေးသေးချာချာမသိရသေးတဲ့တွေ့အခုတော့လက်တွေ့ဝိပဿနာကိုပဲတရားဓမ္မတွေကိုမနာတော်အဖြစ်ပြပေးမယ်လို့စိတ်ထဲမှာပေါ်ပေါက်လာဒါကြောင့်တရားဓမ္မတွေဒီလက်တွေ့ဥပဒနာကိုပဲဒီချိန်ကြိုးစားပါဆိုတာကိုမေတ္တာရက်တယ် တရားကိုမရတော့ပါဘူးလက်တွေ့ဥပဒနာကိုဖြစ်မကြိုးစားတော့ပါဘူးဆိုရမ်းရှုမှန်းရှုဖြစ်နေမှာဆိုရအဲ့ကဲတော့ရမ်းရှုမှန်းရှုဖြစ်နေမှာဆိုရတဲ့ဓမ္မတွေအားတဲ့ခန္ဓာကိုယ်ကြီးကဘာပါလိမ့်မလဲလို့မေးလို့ရှိရင်ပြိဿသမုပ္ပါတရားကြီးပဲလို့မှတ်ပါခန္ဓာကိုယ်ကြီးကဘာပါလိမ့်ပဋိစ္စသမုပ္ပါတရားကြီးလို့ အားလုံးမှတ်ကြစမ်းပါ၎င်းခန္ဓာကိုယ်ကြီးအဆုံးဟာဘယ်တော့ဆုံးမှာတုံးလို့မေးလို့ရှိရင်ဖြင့်ပရိစ္ဆေသမုပ္ပါဆုံးမှဆုံးမှာပဲဒါကြောင့်ဘုရားသခင်ကိုရမေကြီးကခန္ဓာကိုယ်ကြီးတွေကလို့ရှင်ပြိဿသမုပ္ပါအစဉ်တိုင်းဖြစ်နေတဲ့ခန္ဓာကိုယ်ကြီးလို့မှတ်လိုက်စမ်းပါနိဗ္ဗာန်ဆိုတာပြိဿသမုပ္ပါအကုန်ပြတ်တာကိုဆိုသည် ပရိစ္ဆသမုပ္ပါဆက်နေတာခန္ဓာကိုယ်ကြီးပရိစ္ဆသမုပ္ပါပြတ်သွားတာနိဗ္ဗာန်ဒါကြောင့်ပရိစ္ဆသမုပ္ပါကိုပဲသေသေးချာချာပြပါမယ်ကောင်းပြီဒါဖြင့်ဒကာဓမ္မတို့ပရိစ္ဆသမုပ္ပါပြတော့မယ်ဆိုတော့ဘုရားကဘယ်နဲ့ဘယ်အကြောင်းကြောင့်အပြခိုင်းတယ်ဆိုတာလေးအကြောင်းဖော်ပြပါဦးမယ်ဘုရားကဘယ်အကြောင်းကြောင့်တုံးလို့ဆိုလို့ရှိရင်ဖြင့် ပရိစ္ဆေသမုပ္ပါအတိုင်းသွာလာနေကြတဲ့ဒကာဓမ္မတွေဟာတဲ့မိစ္ဆာပရိပဒာမှားသောအကျင့်ကျင့်နေတာဟိပရိစ္ဆေသမုပ္ပါကိုပြအောင်လုပ်နေတဲ့ပုဂ္ဂိုလ်ဟာတဲ့တမာပရိပဒာအမှန်တိုင်းကျင့်နေတဲ့ပုဂ္ဂိုလ်ဒါဖြင့်ဒကာဓမ္မတို့ပရိစ္ဆေသမုပ္ပါအတိုင်းသွာလာနေကြတဲ့ဒကာဓမ္မတွေဟာတဲ့မှားသောအကျင့်ကျင့်နေတဲ့ပုဂ္ဂိုလ်တွေလို့မှတ်လိုက်ပါတော့ ပရိစ္ဆေသမုပ္ပါသွားတဲ့အတိုင်းသွားနေကြရင်ဘာဆိုကြပါမလဲမားတယ်ကျင့်ကျင့်နေကြတယ်လို့မှတ်လိုက်စမ်းပါပရိစ္ဆေသမုပ္ပါကြီးကဖြင့်ရှိနေတာပဲဒို့တော်တပည့်တော်တို့ဒါကိုဖြတ်နေပါတယ်ဆိုရင်ဖြင့်မှန်သောကျင့်ကျင့်နေတဲ့ပုဂ္ဂိုလ်လို့မှတ်လိုက်ပါသဘောကျပါလားကျပါပရိစ္ဆသမုပ္ပါဒိုင်သွားနေကြရင်မှားသောကျင့်ကျင့်နေတဲ့ပုဂ္ဂိုလ်လို့မှတ်လိုက်စမ်းပါ ပရိစ္ဆေဥပဖြတ်နေတဲ့ပုဂ္ဂိုလ်ဖြစ်ခဲ့လို့ရှိရင်မှန်သောကျင့်ကိုကျင့်နေတဲ့ပုဂ္ဂိုလ်လို့မှတ်လိုက်စမ်းပါတို့တို့မှတ်ချင်တော့တန်လျာဆက်နေတာဒီပရိစ္ဆေသမုပ္ပါအတိုင်းသွားနေတဲ့ပုဂ္ဂိုလ်တန်လျာဖြတ်တဲ့ဥပဒနာလုံးလုံးနေတဲ့ပုဂ္ဂိုလ်ဟာတဲ့ဒကာရမတို့နိဗ္ဗာန်ရောက်တဲ့အကျင့်ကျင့်နေတာပဲဒါကြောင့်မှန်သောအကျင့်လို့ဆိုလိုက်ပါတယ်ဒါပြန်အလုံးဒကာရမတွေ ဒီပရိစ္ဆေသမုပ္ပါကိုနေတိုင်းပြပြီးဒီကလာဒကာဓမ္မတွေရှင်းတဲ့ရှင်းသွားအောင်အော်ဒုလုံနေတဲ့ခြေစုကတကယ်ခီးပေါက်လို့ရောက်ပါလားဆိုတာလဲကိုယ်ပိုင်ညာနဲ့ကိုယ်တိုင်ဆုံးဖြတ်ချက်ချမ်းထိုင်တဲ့အခြေအနေရအောင်ခြေစုများမှာဖြစ်လေသောကြောင့်အိမ်မှာနေလို့ရှိရင်ပရိစ္ဆေသမုပ္ပါဆက်နေတယ်လို့မှတ်လိုက်စမ်းပါမှန်ပါပါဒါရင်မှားတော့ခြင်းအိမ်မနေရင်ဘာလုပ်နေကြပါလဲမှားတော့ခြင်း ပရိစ္ဆေသမုပ္ပါဆက်နေသောကြောင့်ဘယ်နဲ့ဆိုကြပါခုလိုနားထောင်ပြီးဒီကာလဥပဒနာလှုပ်လုံးနေတဲ့ပုဂ္ဂိုလ်ကြတော့ပရိစ္ဆေသမုပ္ပါပြတ်နေသောကြောင့်ဘာကျင့်လို့ဆိုကြဒါဖြင့်မှန်သောကျင့်မှသာလျှင်သစ္စာဆိုင်မှားသောကျင့်ဆိုလို့ရှိရင်အဝိဇ္ဇာနဲ့တခွင်မှနေရလိမ့်မယ်လို့မှတ်လိုက်စမ်းပါဒါကြောင့်ဘုန်းကြီးတို့တရားဓမ္မတွေကျုပ်မအားလို့ ဘုန်းကြီးတရားကိုပရိစ္ဆေသမုပ္ပါတရားတော်ကြီးကို မနာရဘူးဆိုရင်မှားသောကျင့်ကျင့်နေလို့လို့မှတ်လိုက်မအားလို့မလာနိုင်တဲ့ပုဂ္ဂိုလ်ပဲလို့ဆုံးမြတ်ချက်ချပါမယ်မှားသောကျင့်ကိုကျင့်နေလို့လို့ဆုံးမြတ်ချက်ချပရိစ္ဆေသမုပ္ပါ တရားကိုလာနာ ပြီးဒီကလာအော်ဒီလိုဖြတ်နေရပါလားလို့သိသောပုဂ္ဂိုလ်များသည်မှန်သောကျင့်ကိုကျင့်နေတဲ့ပုဂ္ဂိုလ်လို့ဆုံးဖြတ်ချက်ချရှင်းကြပါလားမအားလို့မလတ်လို့ဆရာသမားရှိမရောက်နိုင်ကြဘူးမလာနိုင်ကြဘူးဆိုရင်ဖြင့်ဘာကျင့်ကျင့်နေတာဩဟုတ်ပြီမိစ္ဆာပရိပဒါလို့ဘုရားကဟောလိုက်တယ်သရဏသံအနိဒနာဘကသံယုတ်ပါဠိတော်မှာဤတိုင်းဟောထားတယ် ခုလိုတရားနာပြီးဒီကာလတရားနာရင်နဲ့ညာနဲ့ဖြတ်အိမ်ရောက်တဲ့အခါကျတော့ပြိဿသမုပ္ပါကြီးကညာနဲ့ဖြတ်နေလို့ရှိရင်မှန်သောကျင့်ကျင့်နေသောကြောင့်ဒကာရမတွေဒုက္ခသိရင်ငြိမ့်ပါလိမ့်မယ်မအားလို့မလတ်လို့မလာနိုင်ဘူးမသွားနိုင်ဘူးဆိုရင်ဖြင့်ဘာမှစွဲချက်မတင်နဲ့သူတို့ကိုဒကာဆိုင်တို့ဥလှဘူးတို့ကမှားတော်ကျင့်ကျင့်နေလို့သဘောကျလား မာလို့မလာနိုင်ကြရင်ဘာကျင့်ကျင့်လဲအားလို့လာနိုင်ကြပြန်တော့လေဘယ်နဲ့ဆိုကြမလဲမှန်သောကျင့်ကျင့်နေတယ်လို့မဆိုရိုက်ဘူးလားအဲ့ဒါကြောင့်ခမည်းတော်ကမအားလို့မလက်လို့လို့များဆင်ခြင်များလဲမဲ့စိတ်ကူးလို့ရှင်းဖြင့်ဩတို့မှားသောကျင့်ကျင့်နေလို့ အောက်တန်လျာလမ်းကျင့်ကျင့်နေတာပဲလို့ကိုကိုကိုဆွဲချက်တင်လိုက်ပါမှန်လွန်းလို့ကိုဟောနေတယ်မှန်ပါဗျာရှင်းမလားရှင်းပါပါအဲ့တော့ဒကာဓမ္မတွေဝိပတိမြတ်စွာဘုရားတဲ့ကိုရမကြီးကတွေးတယ်တဲ့ဘုရားမဖြစ်မီရှေးဖို့ကာလကတွေးလိုက်ဘယ်လိုများတွေးပါလိမ့်မလို့လို့မေခွန်းထုတ်လို့ရှင်းရင်ဖြင့်ဩဇရာမရဏဆိုတဲ့အိုမှုတေမှုဟာ တ attva တွေလူတိုင်းနဲ့ဆက်ဆံနေတယ်ဇေယမရဏဆိုတဲ့အုံမှုတည်မှုကဘာလဲတော့အေးဒါကြောင့်ဒီဘက်ကနှစ်ခုဟာဒကာဓမ္မတွေမှတ်ထားပါဇေယမရဏနော်ဒကာဓမ္မတွေဒီဘက်ကနှလုံးပြထားတာဘာပါလဲဇေယမရဏအင်းဒီဇရာမရဏတွေဒကာဓမ္မတွေစဉ်းစားပါဩသူ့တဏ္ဍာန်လဲဇရာရှိရဖက်အုံမှုရှိရဖက်အင်းငါတဏ္ဍာန်မှာ အမှုရှိရသေမှုရှိရပဲသေစရာတရားတွေအပြည့်အစုံမရှိဘူးလားအင်းဒါဖြင့်ဒကာရမတို့ပုဂ္ဂိုလ်တိုင်းမှာရှိပြီးဒီကလာနေကြတယ်ပုဂ္ဂိုလ်တိုင်းမှာရှိနေကြတယ်ပုဂ္ဂိုလ်တိုင်းမှာရှိပြီးဒီကလာနေတော့အမှုရှိရင်သေမှုရှိပြန်တယ်သေမှုရှိပြီးဒီကလာဒီတဲ့ဥသေးနဲ့ပဲဒီဘဝမှာဇတ်သုံးသွားပြန်တော့နောက်တခါ ပုဂ္ဂိုလ်တ attva ရဲ့လို့ဖြစ်လာပြန်လဲအိုမှုတည်မှုနဲ့ပဲပါလာပြန်တယ်မှန်ပါပါနောက်တခါပြိဿရင်နေပြန်တော့လည်းပါပါလာအင်းတဘောမှာလဲအိုမှုတည်မှုနဲ့အဖော်လို့ရနောက်ဘဝမှာရောတဲပင်ပန်းပါလားတရားဓမ္မတွေဖြစ်စဉ်ကဖြစ်ရင်တဘောပါအိုမှုတည်မှုနဲ့မကင်းခဲ့ဘူးသဘောကျပါလား ။အမှုသိမှုနဲ့မကင်းခဲ့ဘူး။အဲ့ဒါဝိပတိမြတ်စွာဘုရားတင်ကရမကြီးဖယားမဖြစ်မိကတတ္တဝါတွေအိုးလိုက်သေးလိုက်အိုးလိုက်သေးလိုက်ဖြစ်လိုက်ဖြစ်ပြန်ပြီးကလာအိုးလိုက်သေးလိုက်ဩသူတို့ဖြစ်စဉ်ကဖြင့်ဗမာလိုက်တဲ့ဖြစ်ခြင်းမပြောပါနဲ့တော့အိုမှုသိမှုကိုဘယ်ကလာတယ်ဆိုတာကိုလည်းမတွေးမိတော့လာရကိုလည်းလက်စသိမ့်နိုင်တဲ့ညာကမပေါ်တော့ပါဘူး အမှုတည်မှုဘယ်ကလာမှန်းကလည်းမသိပြန်မသိပြန်တော့လာရဖြစ်တဲ့တရားမသိတော့ဒဂရမတွေလက်ဆက်သိမ့်ဖို့ရလဲအတော်ခဲရင်သွားမခဲရင်မေဘူးအဲ့ဒီကဲတော့ခဲရင်ပြီးဒီကလာနေတော့ဒဂရမတို့လက်ဆက်လည်းမသိမ့်နိုင်ဒီဟာကြီးနဲ့လည်းဖော်လုံးနေရဆိုတော့ကျွတ်တို့ဖြစ်စဉ်ဖြင့်အကောင်းွက်ဆိုရင်တစ်ရက်မှမပါဘူးလို့ဆုံးဖြတ်ချက်ချရစမ်းပါ ကောင်းကွက်ကတစ်စက်မှမပါပါဘူးတရားဓမ္မတို့နေတိုင်းဖော်လုံးနေရတာကဘာနဲ့ပါလိမ့်ဩမှုတေမှုပဲဆိုရတော့တရားသက်ရနေတိုင်းဖော်လုံးနေရတာကဩမှုကလည်း နေတိုင်းရှိနေတော့သေမှုကလည်းသေကံဤပဲပြေးနေတာကလည်းတာမယစီမယပိမယပင်မယဆိုတဲ့အဓိပ္ပာယ်ကသေချာဖြစ်ပြီးတကလားနေသောကြောင့် အမြင့်ကျယ်ကျယ်နဲ့အရှိတွေးတဲ့ပုဂ္ဂိုလ်အဖြစ်ဩဒီအိုမှုသိမှုနဲ့ဖောလုံနေကြဗျာအိုပြီးသေးပြန်သေးပြန်အထည်ဖြစ်အထည်ဖြစ်ပြန်အိုမှုသိမှုနဲ့ဖောလုံဘယ်ချိန်ဘယ်ကာလဘယ်ဘဝများမှသူတို့လွတ်ပါမလဲဆိုတာဝိပတိမြတ်စွာဘုရားဖရာလောင်းဖြစ်တုန်းကပဲအမတန်ပင်ပန်းဆင်းရဲရှာတွေးရတာတွေးရဓမ္မတို့တွေးရတာအမတန်ပင်ပန်းဆင်းရဲရှာတယ် နှုတ်ကိုယ်ကိုယ်တိုင်တွေးကြည့်ပြန်တော့လေဒကာဓမ္မတို့ပဲစဉ်းစားပါတော့ဒီဘဝဘ누구နဲ့အမြဲဖော်လို့ရပါလိမ့်ဒကာဓမ္မတို့ဘ누구နဲ့ဖော်လို့ရတော့အိုမှုတည်မှုနဲ့ဖော်လို့ပြီးဒီကလာနေကြတော့တယ်ဆိုတာသိကြပါလားသိကြပါဘူးကောင်းပြီဒါဖြင့်အိုမှုတည်မှုနဲ့ဖော်လို့ပြီးဒီကလာသေပွဲနှွှဲကြပါပြီဆိုပြန်တော့ နောက်တစ်ခါခန္ဓာဖြစ်ပြန်တော့လေဘယ်သူနဲ့ဖော်လို့ရဗျာနှုတ်ဘေကကာလမှာအိုမှုဒုက္ခသေမှုဒုက္ခနဲ့ကင်းခဲ့ရတယ်လို့ကောရှိပါရဲ့အင်းဒါပြန်ဒီသူ့အကြောင်းကိုမရှာသေးကာလပတ်လုံးဖြင့်ဒကာဓမ္မတို့ဘယ်နည်းနဲ့မှအိုမှုသေမှုနဲ့ဥစ္စာကွဲကြတော့မယ်မဟုတ်တော့ပါဘူးဒါပြန်သူ့အကြောင်းရှာကြပါစို့ဒကာဓမ္မတို့ဘုရုအကြောင်းရှာမှာပါလိမ့် အိုမှုသိမှုအကြောင်းကိုရှာရလိမ့်မယ်ဒကာရမတို့ဘာရှာမှာပါလိမ့်ရှင်းကြပါလားရှင်းကြပါလားဒါဖြင့်ဒကာရမတို့အိုမှုသိမှုအကြောင်းဒီဘယ်ကလာပါလိမ့်မလဲဒီအိုသေးဒီဘယ်ကလာပါလိမ့်မလဲလို့မေခွန်းထုတ်ဖို့မလိုလားလိုပါဘူးထိုကဲ့သို့လူသည်ဖြစ်လေသောကြောင့်အိုမှုတင်မှုဒီကားလို့ဆိုလို့ရှိရင်ဖြင့်ဒကာရမတို့ ပရိသေရနေမှုကလာတာပဲဒီဘက်ကပရိသေရလို့မှတ်ပါဒီဘက်ကအိုမှုတည်မှုလို့မှတ်ပါရှင်းကြပါလားဒီဘက်ကဘာပါလိုက်နှစ်ခုကဒီဘက်ကတစ်ခုကဘာပါလိုက်ပရိသေရနေမှုစာလိုသုံးတော့ဒုက္ခဇာတိဒုက္ခဇရာမရဏတဘောကြဒီဘက်ကဘာပါလိုက်ဇာတိ မှားလို့မရဘူးဒီဘက်ကတစ်ခုတည်းကပါပါလိမ့်ဒီဘက်နှစ်ခုကဇရာမရဏဤအကြောင်းကိုရှာလိုက်လို့ရှင်ဒကာရမတို့ဇရာမရဏအလိုလိုပေါ်လာလားပရိသေရေနေမှုရှိလို့ပေါ်လာလားဒါဖြင့်ဒကာရမတို့ပရိသေရေနေမှုကအကြောင်းဇရာမရဏကရှင်းကြပါလားသေသေးချာချာကြည့်ပါဒကာရမတို့ မကြည့်ရင်ဖြစ်ကိုမဖြစ်ဘူးဆိုတဲ့အိဗေသေချာမှတ်ပါဒီတရားကငုံနာရမယ့်တရားမဟုတ်ဘူးမောပြီးနာရမယ့်တရားလို့မှတ်ပါဘယ်လိုနာရမယ့်တရားလဲမောပြီးနာမသာလင်ခမားတို့ခန္ဓာဖြစ်စဉ်သိမယ်ငုံနာနေလို့ရှိရင်ဖြင့်အတန်သာကြပြီးဒီကလာရှုเสียအထယ်တွေ့မှာမဟုတ်ဘူးနောက်ကိုတပည့်ကြလားအဲ့ဒါကြောင့် ဘုန်းကြီးတို့တရားဓမ္မတွေဒီနေပိုင်းမှာပြနေတာနိုင်လည်းမများပါဘူးတဏှာကြီးပဲပြနိုင်တယ်မှန်ပါပါတဏှာကြီးပြတဲ့အခါကိုယ်ခန္ဓာကြီးဖြစ်စဉ်ကြီးကိုကွက်ကွက်ကွင်းငယ်မြင်လိုက်မယ်လို့မှတ်လိုက်စမ်းပါကဲဒီဘက်ကနှလုံးကဘာပါလိမ့်တရားဓမ္မတို့ဇရာမရဏဆိုတာထင်ရှားရတာဇရာမရဏဒီကားလို့ရှင် အလိုလိုပေါ်တာလားအကြောင်းရှိလို့ပေါ်တာလားသူ့အကြောင်းပါပါလိမ့်တရားဓမ္မတို့ ဇာတိစဉ်းစားပါရမ်းဖြေလို့မရဘူးတရားဓမ္မတို့ဇယမရဏဤအကြောင်းလက်တယ်ဘယ်လိုပါလဲဇယမရဏဤအကြောင်းလက်တယ်ဘယ်လိုပါလဲဩဝိပတိမြတ်စွာဘုရားရှင်ကိုရမကြီးဘုရားလောင်းဖြစ်စဉ်ခါကဇယမရဏရဲ့အကြောင်းကိုရှာလိုက်တဲ့အခါကျတော့ဩဇာတိဆိုတဲ့ပြိဿရေနေမှုရှိလို့ဩသေးဆိုတဲ့ဇရာလာရာကိုလို့တွေးပြီတပည့်ကြ ဒါပြန်ဒကာဓမ္မတွေဇာတိကအကြောင်းဆိုတဲ့သမှုရိယသစ္စာဇေယမရဏကအကျိုးဆိုတဲ့ဒုက္ခသစ္စာဇာတိကအကြောင်းသမှုရိယသစ္စာလို့မှတ်လိုက်စမ်းပါဇေယမရဏကအကျိုးဒုက္ခသစ္စာလို့မှတ်လိုက်ကြစမ်းပါဒကာဓမ္မတို့ဒါပရိသံမိဓမ္မပါဠိတော်မှာလည်းဤတိုင်းပါပဲဇာတိကပါတဲ့ဇေယမရဏက အင်းဒီအကြောင်းသမှုတွေကမချုပ်သေးပြန်ကာလပါလုံးအကျိုးဒုက္ခဟာဒကာရမတို့ရှောင်လို့ကွင်းလို့မှလွတ်ကင်းเสียရှိရလားရှိပါဘူးဒါဖြင့်ဒီဇာတိဆိုတာပုဂ္ဂိုလ်တ attva တွေအစပဲလူဖြစ်ခြင်းလဲဇာတိကစနတ်ဖြစ်ခြင်းဗြဟ္မာဖြစ်ခြင်းဒါဖြင့်ဘယ်တ attva မှာဆိုအစဘယ်ကတုံးဆိုတဲ့လက်သက်ပေါ်သေးဘူးလားမပေါ်ပါဘူးဘုရားရင်ဗျာ ဒါဖြင့်ဒကာရမတို့ဒကာရမတို့မှတ်เสียဒီကားလို့ဆိုလို့ရှိရင် ဖြင့်တဲ့ဩတို့ဒီကားလို့ဆိုရင်လူဖြစ်ရပါလေဆိုရင်လည်းဒီဇာတိကစနတ်ဖြစ်ရပါလေမြမဖြစ်ရပါလေဩခင်ဗျားတို့ဒုက္ခအကြောင်းလေးပေါ်ရပါလို့ဤဘယ်လိုဆိုလိုက်ပါလဲဒုက္ခအကြောင်းလေးပေါ်ရပါလို့ဤဆိုတော့ဒုက္ခအကျိုးကြီးနဲ့ရင်ဆိုင်ရပါလို့ဤကလည်းပါသေးပါ သဘောကျပါလားဒုက္ခအကြောင်းလေးရပါလို့ဤဆိုရင်ဒုက္ခအကျိုးကြီးနဲ့ရင်ဆိုင်ရပါလို့ဤဥလာဘူးပါမပါဟိုတခါရဲ့တို့ပါမပါစဉ်းစားပါအားလုံးတရားဓမ္မတွေသဘောကျရဲ့လားရမ်းလည်းသဘောမကျပါနဲ့နှလုံးထဲဟောနေသေးတယ်မများသေးပါဘူးတရားဓမ္မတော့လူဖြစ်ရပါလေဆိုတော့ဇာတိဖြစ်ရပါလေနတ်ဖြစ်ရပါလေဇာတိ မြမဖြစ်ရပါလို့ဩဇာတိဖြစ်ရလို့ရှိရင်ဖြင့်တရားဓမ္မတွေဆူတောင်းသည်ဇာတိဒီဟုသောသမှုရိယသစ္စာဖြစ်ရပါလို့ဤသဘောကျလားဘာဖြစ်ရပါလို့ဤတဲ့ဇာတိဆိုတဲ့သမှုရိယသစ္စာဖြစ်ရပါလို့ဤလို့ဆူတောင်းလိုက်တာပဲအဲ့တော့ဇရာမရဏနဲ့ရင်ဆိုင်တိုးရပါလို့ဤပါတယ် ပရိစ္ဆနာပရိစ္ဆသမုပ္ပါဒီအကြောင်းနဲ့ဒီရိုးကို နားမလဲသေးသေးကာလပတ်လုံးဥလာဘူးတို့တကသိုက်တို့တကအေးတို့ဇာတိဆုတောင်းကြီးယူတာပဲမယူဝေဘူးလားယူပါပါဗျာအာရုံတရားဓမ္မတွေပါဆုတောင်းယူလေးရှိပါလိမ့်ဇာတိဆုတောင်းယူလေးရှိတယ်ဆိုတာပေါ်ပါလားပေါ်ပါဇာတိဆုတောင်းယူတဲ့ပုဂ္ဂိုလ်ဇရာမရဏနဲ့ရင်ဆိုင်တွေ့ရပါလိမ့်မှန်ပါပါ ဇာတိဆုတောင်းတဲ့ပုဂ္ဂိုလ်ပါတဲ့ဩဒါဖြင့်သူများပြောလားကိုတွေးလားအခုဘာနဲ့ရင်ဆိုင်တိုးနေရဩခမည်းတော်ကနောက်ဘဝကဇာတိအရယူခဲ့တဲ့ဇာတိကိုပေသေးချာချာမရရကြောင်းကြိုးစားခဲ့တဲ့ဒကာရမတွေမဟုတ်ဒီဘဝမှာဖြင့်သွားကျွဆံပြီးငယ်မှုပြောက်တဲ့ဇရာနဲ့လည်းရင်ဆိုင်တိုးရ သေဘောဝင်ရမှာလည်းမဝေးတော့ပါဘူးတွေ့ရတော့မှာပါပဲဆိုလိုက်ပလားအင်းဒါပြန်အိုပွဲသေပွဲနဲ့ရင်ဆိုင်နှွှဲရမှာသည်ဘ ᱹ ဓုကြောင့်ရင်ဆိုင်နှွှဲရပါလိမ့်မတုံးလို့မေးလို့ရှိရင်ဇန်တိရမှုကြောင့်တဘောကြဘ ᱹ ဓုရမှုပါလိမ့်ဒါကြောင့်ဘုရားကဇာတိပြည့်เสียဇေယမရဏရှင်းမလားရှင်းပါဘာလဲလုံးဇာတိ ဓာတိကြောင့်ဇရာမရဏရတာဆိုတော့ဒကာရမတွေကလည်းမသိသေးတော့ဤကဲ့သို့ဤเจ้าနဲ့ဤကျိုးနှစ်ခုကို မသိသေးတဲ့အတွက်နဖြစ်ရပါလို့ဆိုတော့ဒီဇာတိရပါလို့မြမဖြစ်ရပါလို့သဘောကျလားစကြဝဠာမန္တမင်းကြီးသထေးသကြွယ်ကြီးဖြစ်ရပါလို့ဆိုတာကိုဒါပြန်ဇရာမရဏနဲ့တပည့်တော်မတို့တပည့်တော်တို့နဲ့ဖြင့်ရင်ဆိုင်တိုးရပါလို့ဤဆိုတာရော ဒါပရိစ္ဆသမုပ္ပါနားမလဲလို့အပါတော်ပုံကြီးတာပဲဆိုတာသေချာမှတ်ပါပရိစ္ဆသမုပ္ပါနားမလဲလို့ဘာကြီးပါလိမ့်ကြီးပုံကကိုကိုယ်တိုင်ပဲတွေ့ရပြီမဟုတ်လားအခုဒကာဓမ္မတို့ခွဲမရခွာမရနဲ့နေရတာကို ပေါ်ကြခွဲမရခွာမရနဲ့ဒကာဓမ္မတွေအခုနေကြတာအုံမူကြီးကလည်းမန်းလေးသွားလဲပါတာပဲတောင်ပြုတ်ပြန်လာလဲပါတာပဲ ပါဘူးလားအင်းသေမှုကြီးကလည်းတနေ့ချက်နီးလာတဲ့အမှုကြီးကလည်းဒကာရမတို့မန်းလေးသွားပြန်လဲမန်းလေးနဲ့နီးတာပဲတောင်မြို့ပြန်လာပြန်တော့ပိုနီးလာဘုရားဘုရားသဘောကျဒကာရဲတို့သဘောကျကောင်းပြီဒါပြန်အားလုံးဒကာရမတွေဇေမရဏဘယ်ကလာတာတုံးဆိုတဲ့လက်သေးရှာလိုက်တော့တွေ့ကြပါလားဘယ်ကလာပါလဲဇာတိကလာတာ ဒါဖြင့်ဇာတိက သမှုရိယသစ္စာအကြောင်းဇာမရဏကဒုက္ခသစ္စာဆိုတဲ့ကျိုးတရားမရဘူးလားအင်းဒါဖြင့်ဒကာရမတို့ခင်ဗျားတို့ဓာတိကားလို့ဆိုရင်ဇာတိကိုအရယူနေတဲ့ပုဂ္ဂိုလ်ဒီဇာမရဏနဲ့ဖြင့်တို့ ခွဲလို့ခွာလို့မရတော့ဘူးဆိုတဲ့ဥစ္စာလဲသူများပြောမဟုတ်ပါဘူးကိုရွေးလို့သာ ဖွင့်လိုက်ပါတော့သဘောကျပါလားကောင်းပြီ ဒကာဓမ္မတို့ဒါပရိစ္ဆသမုပ္ပါနှလုံးနဲ့ပြနေတယ်လို့တို့တော့ပရိစ္ဆသမုပ္ပါကို အကုန်နားလည်အောင်ဒကာဓမ္မတွေနေ့စဉ်ဆက်ပြီးနားထောင်နှလုံးနဲ့ပြညာတော့လဲဩတို့ဖြစ်တွေတို့မှားတော့ဘုံကဖြင့်ပေါ်ဖို့ဆိုတာတော့ယနေ့တော်တော်လေးပေါ်လာပါလေဇာတိကိုရအောင်အထုတ်မှုကြောင့်ဇေယမရဏနဲ့ခွဲမရခွာမရဖြစ်ရတော့တယ်ဆိုတာမပေါ်သေးဘူးလား ရှင်းကြပါလားရှင်းပါပြီကောင်းပြီဒါဖြင့်ဒကာရမတို့ဒီဇာတိဆိုတဲ့တရားဟာပြိဿရေနေမှုဆိုတဲ့တရားတွေကားလို့ဆိုလို့ရှိရင်ဖြင့်ဘယ်တော့လာပါလိမ့်မလဲဆိုတဲ့မေခွန်းထုတ်ဖို့မလိုဘူးလားမလိုပါဘူးဗျာကောင်းပြီမေခွန်းထုတ်တဲ့ခါကြလို့ရှိရင်ဖြင့်ဒကာရမတွေမှတ်လိုက်ပါတော့ခင်များတို့ကာယကံဝစီကံမနောကံတွေကြောင့်လာတာပဲလို့ဒီဘက်က၃ခုမှတ်လိုက်ပါ ကာယကံဝစီကံမနောကံသဘောကျအင်းဒီသုံးခုကကာယကံဝစီကံမနောကံတရားဓမ္မတို့ဒီသုံးခုကဘာပါလဲရှင်းမလားရှင်းပါပါလေဗျာကာယကံဝစီကံမနောကံဆိုတာပေါ်ကြပေါ်ပါဩဒါဖြင့်တရားဓမ္မတို့ခင်များတို့ကံရောက်ခင်များတို့ခင်များတို့ကံလို့လို့ခင်များတို့ဇာတိရ ဒီဇာတိရတဲ့အတွက်ဇေယမရဏနဲ့ခွဲမရခွာမရဖြစ်ရတော့တယ်ဘဒူမှပြုလုပ်တာမဟုတ်ဘူးဆိုတာပေါ်လာကြမိမိတို့ကာယကံဝစီကံကိုမိမိတို့ကပြုလုပ်တဲ့အတွက်ဘာရပါလိမ့်ဇာတိရလို့ဘဒူနဲ့ယင်ဆိုင်ရပေါ်လားအင်းဒါဖြင့်ပရိစ္ဆေသမုပ္ပါဒေသနာတော်မှာလဲစဉ်းစားကြည့်တော့ဘဝပြည့်เสียဇာတိ ပေါ်ပါလားပေါ်ပါဘူးဗါလဲပေါ်ပါဘူးခမည်းတော်ရထားတယ်နဲ့ကြိုက်ကြလားကြိုက်ပါဘူးဘဝပြည့်စရာဆိုတာကာမဘဝကာယကံဝစီကံမနောကံဤသောကာမဘဝပြည့်စရာဗါလဲရှင်းမလားရှင်းပါဩဒါဖြင့်ဒကာရမတွေဒီကားလဲဆိုရင်ဒီကာယကံဒီဝစီကံဒီမနောကံဒီနှိမ့်ဆက်လိုက်တဲ့ဖြစ်ချင်းကြောင့်ဒီဇာတိကြောင့်ရှိတဲ့မှာလှလာကြီးကြရတာပဲမှန်ပါ ဇာတိရောက်တဲ့လှလာကြတဲ့ခါကြလို့ရှိရင်ဖြင့်ဇရာဆိုတဲ့ရိုက်မှုမရဏဆိုတဲ့တတ်မှုနဲ့ဖြင့်မယုံနိုင်မကန်နိုင်ခံရတော့တယ်ဆိုတာဆုံးဖြတ်ချက်ချပါတော့ဘလောက်များခင်များတို့ဖြစ်ထွေဆိုးရနေတယ်ဆိုတာပေါ်ကြရှင်းမလားရှင်းပြီတရားဓမ္မတို့တော်တော်ရှင်းသွားပြီနော်ကံပါဠိတော်ကိုရွတ်လိုက်ပါတော့လို့ဆိုတော့ဘဝပြည့်စရာ ဇာတိဒီဘက်ကတက်လာဖြစ်တယ်ဇာတိဖြစ်เสียဟောနှစ်လာဖြစ်တယ်ဒကာရမတို့မဖြစ်ဘူးလားဒါဖြင့်၃ယောက်တက်ဖြစ်တက်ချောင်းနှစ်ဖြစ်တယ်ဆိုတော့ပါဠိတော်နဲ့ရောကြိုက်မကြိုက်အင်းဒါဖြင့်ဒကာရမတို့ဒီကာယကံဝစီကံမနောကံဆိုတော့ကာယကံနဲ့လူပြေလို့ချင်းလို့ကာယကံနဲ့ လောက်ရှိပြီဖျားရှိခိုးနားဖြစ်ခြင်းလို့ဖျားရှိခိုးဆိုတဲ့ကာယကံတွေပေါ့ဗျာပါဇက်ကလည်းဩကာသဩကာသနာဝစီကံလူနတ်ဖြစ်ခြင်းလို့ရွတ်တဲ့ဝစီကံတွေကလည်းဝစီကံပဲစိတ်တွေကလည်းမနှောတွေကလည်းဖြစ်ခြင်းလို့ဖျားကြီးညိုပြီးမနှောကံနဲ့ကြီးညိုလူဘဝနတ်ဘဝလိုခြင်းလို့ကြီးညိုလို့ရှိရင်ဖြစ်မနှောကံကောင်းဖြစ်ဘူးဒါပြန်ဒီသုံးခုကပါတဲ့ကာယကံဝစီကံမနှောကံဒကာဓမ္မတို့ပါလဲတော့ ဒီကံတွေတွေခမည်းတော်စုတည်မနေသေးလွန်တဲ့အခါကျတော့ကာမဘဝပြည့်စရာဘယ်နဲ့ဆိုကြဟောဇာတိရောက်သေးကြအမေဝန်ကောင်းနေဟုသောဇာတိရောက်သေးကြပါလေမကြလားအဲ့ဒါကြောင့်ပရိစ္ဆသမုပ္ပါဒေသနာတော်မှာဖြင့်တရားဓမ္မတို့အကောင်းကိုမပါဘူးအဆိုးကြီးပဲဆိုတာဖြင့်ဒါကြောင့်ဒီတရားမနာနိုင်လို့ နေကြလို့ရှိရင်ဒီလမ်းတိုင်းသွားနေလို့လို့ဆုံးဖြတ်ချက်ချဒီပရိစ္ဆေသမုပ္ပါအနုလောမအစဉ်တိုင်းသွားနေရလို့တပည့်တော်တို့ဖြင့်ဖျားတရားမနာဖြစ်ဘူးတရားအာမထုတ်ဖြစ်ဘူးဘာကြောင့်တုံးလို့မေးကြရှိတော့ဒီကာယကံကုသိုလ်ကာယကံကုသိုလ်ဝစီကံကုသိုလ်မနောကံကုသိုလ်တဏိကာယကံအကုသိုလ်ဝစီကံအကုသိုလ်ကောမရှိဘူးလားမနောကံအကုသိုလ်တွေ ဒါတွေတွေးတော့ဆပြီးဒီကလာနေရတာနဲ့ဖျားတပည့်ရတို့ရှေးနောက်ရေးတွေတွေးရဖျားသားနဲ့သမီးနဲ့ပြည့်စည်နဲ့နေရတော့တပည့်ရတို့ဒါတွေဟာမလုဖဲလည်းမဖြစ်ဘူးဆိုပြီးကဒီပရိစ္ဆသမုပ္ပါတပည့်ရတို့မလုဖဲမဖြစ်ဘူးဖျားလို့ပြောတယ်ဘာပြောတာပါလဲခင်ဗျားတို့မို့ရဲတင်းတင်းပြဲပါပြီဗျာတရားဓမ္မတို့ဒီပရိစ္ဆသမုပ္ပါကိုမလုဖဲမဖြစ်ဘူးဖျားတာ မလို့ရင်တပည့်တို့ချောင်းမကြရဘူးဒါကြောင့်ကြောက်ကြနေကြကြကြနေဖေရရှင်းမလားဘာလဲတော့ကြောက်ကြနေကြကြသို့တော်ခမည်းတော်ဗဇက်ကတော့ရိုင်းလုံးမဖွင့်ဘူးအလုတ်သွားကအီတိုင်းပဲသဘောကျလားဗဇက်ကတော့မဖွင့်နိုင်ကတော့ဘယ်နဲ့ကြောင့်ရိုင်းလို့မဖွင့်မရခြင်းနဲ့ဗျာအဖြစ်ကတာဖြင့်ဒီဇာတိကြောင့်ကြာကြံတာအမှန်ပါပဲဒါကြောင့်တတိယတို့တရားနာတာမအားဘူးတရားထုတ်တာလည်းအချိန်မရဘူး ဒီရောက်ရောက်လန်းကို အမှန်တိုင်းပြေးနေရလို့ပါရှင်းမလားအမလေးတနာစရာ ကောင်းတယ်ကဲတဲ့အာလုံးတနာစရာကောင်းတယ်ဆိုတာပေါ်ကြဗလားပေါ်ပါဗျာအင်းဒါဖြင့်ဘုန်းကြီးတို့ဒကာရမတွေဒီကားလို့ဆိုလို့ရှိရင်မအားတာဟာဘာပါလိမ့်မလို့ဆိုတော့ဩပရိစ္ဆသမုပ္ပါအတိုင်းလမ်းလျှောက်နေလို့ဖရာမအားတာဘာပါလိမ့် ပရိစ္ဆသမုပ္ပါဒင်လမ်းလျှောက်နေလို့ဆိုတာပေါ်ဗလားအဲ့ဒါခမည်းတော်မြို့သုံးသုံးကလောက်ရောက်ကြတယ်ဆိုတာမှတ်ပါပါတယ်တော့ရှင်းမလားတော်ကြီးတို့လူစုတွေရှင်းမလားမအားရလားဗျာမအားရခင်ဗျားတို့ကမအားရကိုတော့ဘုန်းကြီးတို့ကတော့ဖြင့်ခင်ဗျားတို့မအားရကိုဘယ်လိုသိပါလိမ့်မလို့ဆိုတော့ဒီလမ်းလျှောက်ပြင်းနေလို့မအားရဒီကာယကံဝစီကံမနောကံတွေကလည်း ပြောစရာနဲ့ဆိုစရာနဲ့လှုပ်စရာနဲ့ကိုင်းစရာနဲ့ကြောင်းကြစရာနဲ့ဆိုရင်စရာတွေနဲ့ဒီကာယကံမရှိကမနောကံတွေလှုပ်မလှုပ်ဘူးလှုပ်တဲ့အခါကျတော့ဒီကာမဘဝပြည့်စရာဘာလဲအော်အိမ်မှာဘာလုပ်နေကြတုံးဆိုရောက်ကြဖို့လုပ်နေတယ်ဖေ။ဘာလုပ်နေကြရောက်ကြအဲ့ဒါမအားဘူးဆိုတာရောက်ကြတာပဲမအားလို့ ဒီပရိစ္ဆေသမုပ္ပါမဖြတ်နိုင်ဘူးဖေရအာမထုံနိုင်ဘူးဖေရဆိုတာဒီအစဉ်တိုင်းပြေးပြရစီဖေရဆိုတာနဲ့ဘာထူးသေးလဲကာမဘဝပြည့်စရာဇာတိပြည့်စရာအော်ဒီလမ်းလျှောက်နေလို့ဖေရဒီလမ်းလျှောက်နေလို့ဖေရတပည့်တော်မအားတာပေါ်လားပေါ်ပါပြီနောက်ကတကားလေခမရတို့မအားတာဘာပါလိမ့်မလို့ပရိစ္ဆေသမုပ္ပါအစဉ်တိုင်းလမ်းလျှောက်နေလို့ပရိစ္ဆေသမုပ္ပါဆိုတာဖွင့်လိုက်စမ်းပါဦး ဒုက္ခအစုကြီးကိုဆိုတာနောက်ဆုံးမှာလည်းဒုက္ခပဲရှေ့အခုတွေ့ရတာတွေကအဲ့ဒီဒုက္ခလမ်းကြီးကိုအစဉ်တိုင်းရှောင်နေရလို့တပည့်တော်တို့ဖြင့်ဗျာမအားတာပါပဲဆိုတာပေါ်ကြအဲ့ဒါခင်ဗျားတို့မြို့သုံးသုံးလောက်အဖြစ်ကဖြစ်ကြမ်းလိုက်တဲ့ဖြစ်ချင်းမပြောပါနဲ့တော့ခင်ဗျားတို့ကျင်းတော့ဖြင့်တဲအစဉ်ပြေဗျာတရားနာလိုက်ဦးမလားအိုးစိတ်ထဲကတော့ အာယုံရှိပါရဲ့ပြရကြဘူးလားစိတ်ထဲကတော့အာယုံရှိပါရဲ့စိတ်ထဲကတော့အာယုံရှိပါရဲ့တဲ့မလွဲစားတဲ့ကိစ္စရှိဘာလို့ဒီရောက်ဆင်းမဲ့ကိစ္စရှိရိမ့်မိလားမလွဲစားတဲ့ကိစ္စဆိုတော့ရောက်ဆင်းမဲ့ကိစ္စပြောတယ်ဒီကာယကံကလည်းမအားဘူးဝစီကံကရောမနောကံကအဲ့ဒီမအားတာဟူသေးရလဲဒကာဓမ္မတို့လောဘနဲ့မအားဒေါသနဲ့မအားမောဟနဲ့မအား ဒီလိုမရှိဘူးလားအဲ့ဒီကတည်းတနည်းအားဖြင့်လည်းခမရတို့ဒီကားလို့ဆိုလို့ရှိရင်ဖြင့်ကာယကံကုသိုလ်စီကံကုသိုလ်မနောကံကုသိုလ်ဘုံဘဝတောင်းတတဲ့လှုပ်လှုပ်တဲ့ကုသိုလ်မျိုးနဲ့မအားလို့ရှိရင်လည်းရောက်ကြတာပဲလို့မှားရှင်းမလားရှင်းပါဒါဖြင့်ရောက်ကြတယ်ဆိုတော့ဒကာရမတွေကကုသိုလ်လုပ်လဲရောက်ကြတယ်ဆိုတာကလူနာပြမတ attva တို့ပရိသေနေမှုကိုကြိုက်ပြီးလုပ်လို့ရှိရင်တော့ရောက်ကြတာပဲမှန်ပါဘူးသဘောကျလား ဒါဖြင့်ကြောင်းမကြရကြတယ်ပါဠိတော်ကကာမဘဝဖြစ်เสียဟောဇာတိတိဥသောကြောက်ဟာသေးသလားသေးပါဘူး9လခွဲ10လအဝတ်မကပ်ဖဲနဲ့အစားဘဒုမှကျွမ်းမဲ့လို့မရှိမနဲ့ဒုက္ခိတအဖြစ်နဲ့နေရတာဒီကြောက်သေးတဲ့ကြောက်လို့ဆိုကြမှာသေးပါဘူးဘဝရဲ့သေးတဲ့ကြောက်လားကြီးတဲ့ကြောက်လားကြီးတဲ့ကြောက်အဲ့တော့ခင်ဗျားတို့ဒီဒီတရားကိုလည်းမနာရပါဘူး မအားလို့မလားလို့လောကီရေးရာအယောင်းဝယ်လေးကလည်းမပြတ်လို့အယောင်းဝယ်မပြတ်တယ်ဆိုတာဒီကာယကံမရှိကံမပြတ်ပြောစရာလေးမပြတ်ဘူးယူစရာလေးအေးကြားနေတဲ့စကားလေးကစကားလေးကချွင်းချက်ရှိနေသေးတယ်သဘောကျအဲ့ဒါတွေကြောင့်မအားတော့ကာယကံဝစီကံတွေကြောင့်မအားတာကာယကံဝစီကံလှုပ်ရှားမရှိဘူးလားအဲ့ဒီဒါတွေလှုပ်နေတော့ကာယကံဝစီကံမနောကံကိုကာမဘဝ သဘောကျကာယကံဝစီကံမနောကံကိုဗါတဲ့ကာမဘဝဖြစ်เสียဩတပည့်တော်တို့ရောက်ကြเสียလေးရှိသေးလို့ဒီနေ့ဖြင့်တရားလဲအာမထုတ်သေးပါဘူးနာလဲမနာသေးပါဘူးဆိုတော့အဲ့ဒီလိုတောင်းပါရင်ကောင်းတယ်ကောင်းမလားကောင်းပါဘူးခင်ဗျားတို့နာစီခြင်းလို့ပြောတာမဟုတ်ပါဘူးဖြစ်စဉ်ကိုင်းမှုပြောတယ်တဏှာလို့ပြောတာပါရှင်းမလားရှင်းပါ ဒါပြန်မအားတဲ့ပုဂ္ဂိုလ်မှာဘာအလုပ်ရှိတယ်ဆိုတာပေါ်ပါလားပေါ်ပါဘူးပရိစ္ဆသမုပ္ပါအစဉ်တိုင်းပြည့်မှုအလုပ်ရှိနေတယ်ဖေ။ကာမဘဝပြည့်စရာဇာတိပြည့်စရာအော်ဒီကြောက်ပြည့်စရာရှိနေလို့မအားတာဖေ။ဘောလားဘာကြောင့်မအားပါလဲ။ရောက်ပြည့်စရာရှိနေလို့မအားတာပဲဆိုတာကောင်းကောင်းပေါ်သေးဘူးလား။ဒါဖြင့်ဓမ္မတို့ကာယကံဝစီကံမနောကံဆိုတဲ့ ကာမဘဝကြောင့်ဘာဖြစ်တဲ့ဇာတိဆိုတဲ့ရောက်သေးကြတဲ့ခါကျတော့ဇရာကရိုက်မရဏကတတ်ဒါဖြင့်ရောက်ကြအသက်ခံစရာကိစ္စရှိရောက်ကြပြီးဒီကလာအရိုက်နဲ့ခံပြီးဒီကလာသေဘောဝင်စရာရှိတာနဲ့တပိတော်တို့မအားဘူးဆိုတာဒါပဲသာဖတ်လိုက်ပါတော့ပေါ်ပါလားဘာကြောင့်မအားကြပါလဲရောက်ကြပြီအရိုက်ခံစရာလေးရရှိသေး သေဘောဝင်စရာလေးရတယ်အဲ့ဒါကြောင့်ဖရာဆိုတော့ဒီပြိဿသမုပ္ပါဒ်တိုင်းပြေးစရာရှိလို့ဘလောက်နဲ့နာဒီတရားမျိုးကိုမနာရတော့ဘူးဆိုလို့ရှိရင်ခမည်းတော်ပရိယေတွေဟာအဖို့တန်တယ်လို့ထင်နေတာတကယ်ကိုပဲဆိုရတာပဲတဲ့ဒကာရမတို့ဟင်ဆိုရဘူးလားဆိုပါဘူးပေါ်ကြရလားပေါ်ပါဗျာအဲ့ဒါကြောင့်ခမည်းတော်ဒီ လက်တွေ့ဥပဒနာကိုပြပေးမယ်ဆိုတော့ဆရာဝိပဿနာ မပြခင် အပြစ်သင်တာတွေပြတော့ရှိသေးတယ်ဝိပဿနာမပြသေးပါဘူးတရားဓမ္မတို့ဝိပဿနာပြဗလားမပြသေးပါဘူးမပြသေးပါဘူးတရားဓမ္မတို့ခမည်းတော်ဤပရိယေတွေခမည်းတော်ဤတာယသမီးရေးစီးပွားရေးကိစ္စရှုပ်ပုံတွေဟာအော်တို့သည်ဘာကြောင့်ရှုပ်ရတယ်ရှုပ်ခြင်းကြောင့်ဘယ်လိုတို့ဒီကားလဲချင်းအကျိုးအပြစ်တွေးရတယ်ဆိုတာမပေါ်သေးဘူးလားပေါ်ပါဘူး ပေါ်ပြီနော်ဒီကာယကံဝစီကံမအားတာကကာမဘဝကာမဘဝလောက်တဲ့ပုဂ္ဂိုလ်ဟာကာမဘဝဖြစ်เสียဇာတိတွေ့ရတော့မယ်ဇာတိကဘာသစ္စာလဲဟုတ်တယ်တဲ့ဇာတိပိဒုက္ခသစ္စာလို့သတိပဋ္ဌာန်ပါဠိတော်သေချာဟောတော့ကြောင့်တပည့်တော်ဒီမအားတာဒီဒုက္ခရောက်ဖို့မအားတာပါဗျာဟုတ်လားသဘောကျဇာမရဏဟောဘာသစ္စာတော့ ရှင်းမလားအဲဒါဖြင့်တပည့်တော်ဒီကားလို့ဆိုလို့ရှိရင်ဖြင့်ကာယကံဝစီကံမနောကံအလုပ်တွေနဲ့လှုပ်လို့မအားနေတာဒီဒီကံတွေကဒီဇာတိဆိုတဲ့အကျိုးပေးလာရမယ်မလားပဲဇာတိကျိုးပေးလာလို့ရှိရင်ဇာမရဏနဲ့အသက်ထွက်ရမယ်ဆိုတာရောမသေးကြဘူးလားဒါဖြင့်ဘုန်းကြီးတို့တရားဓမ္မတွေအခုတွေ့လို့ဒီလိုပြောလို့ရှိရင်ဖြင့်အခုပဲနားထောင်လိုက်ပါ ဒီဟာဖြတ်ခန်းကိုလည်းသေသေးချာချာပြပါမယ်သို့တော့တနေ့တည်းနာလို့တော့မရောက်နိုင်ကိုယ့်အဖြစ်ဆိုးကိုကိုအောင်ပြောရစီအောင်ခင်ဗျားတို့ကဟုတ်လားလူလူရင်းကရှာယုံပါတဲ့အတိုင်းလှဲ့တဲ့တရားတွေလှဲ့ပြီးဒီကလာပြောတာတွေကဘယ်ပြစ်တင်တယ်ဆိုတာသိအောင်လို့ဖော်ပြောနေရမပြောတတ်ဘူးလားကာယကံဝစီကံမနောကံဆိုတာလူတိုင်းကင်းကြရတာ အဲကိုယ်နဲ့လောက်ရမယ်လို့ရှိတယ်ပါဇက်နဲ့လောက်ရမယ်လို့စိတ်ထဲကတွေးဆနေရမယ်အလုပ်အဲ့ဒီအလုပ်တွေက ခမရတို့လူတိုင်းရရှိနေတော့သူတော်ကောင်းအလုပ်ဖြစ်တဲ့ပြိဿသမုပ္ပါဖြတ်ခန်းတရားရှင်းမလားမနာနိုင်ဘူးဖေဟာမနာနိုင်ဘူးအလုပ်တွေကမပြေးမပြတ်နဲ့တပည့်တော်တို့ဖြင့်အမနာကြတဲ့တွေ့နေလို့နာလည်းမနာနိုင်ဘူးကျင့်လည်းမကျင့်နိုင်ဘူးဆိုတာဒီကာမဘဝတွေလုံနေတာ ကမ္မဘဝဖြစ်เสียဇာတိရောက်ကြတော့မယ်။ तू तू နှုတ်ချိုသလောက်ဒီဒုက္ခရောက်တော့မယ်။ तू လိန်သလောက်ဒီဒုက္ခရောက်တော့မယ်။မရောက်ပဲဘူးလား။ဇာတိဖြစ်เสียဇာမရဏလာမယ်။ဥပသေဘွဲမတွေ့ရပဲဘူးလား။ဒါကြောင့်ဒကာဓမ္မတွေဝိပဿနာလို့ခွန်ကြီးကပေးထားမလုတ်ဖြစ်တာဒီဒီခါဒီကံတွေအကြောင်းဖရာသဘောကျ လုတ်ဖြစ်ရင်ဒီကံတွေပြတ်မလုတ်ဖြစ်တော့ဒီကဒီကိစ္စတွေကမရှိဘူးလားရှိပါဘူးကိုယ်နဲ့လုပ်ရမယ်လို့ပါဇက်နဲ့လုပ်ရမယ်လို့စိတ်နဲ့လုပ်ရမယ်လို့အဲ့ဒီလုပ်တွေကရှိမလဲဘူးလားရှိပါဘူးစီပါရင်နဲ့ပတ်သက်ရေးဒါရသမီးနဲ့ကိစ္စရေးပတ်သက်ရေးဆွေမျိုးညာကနဲ့ပတ်သက်တဲ့ကိစ္စမရှိပဲဘူးလားအဲ့ဒါတွေကကာယကံဝစီကံမနောကံဆိုတဲ့ကမ္မဘဝရှင်းမလားကမ္မဘဝဖြစ်เสีย ဩတပည့်တော်တို့မအားတာဒီကံဒီလုပ်တွေလုပ်နေရလို့မအားတာမအားတဲ့အတွက်ပရိစ္ဆေသမုပ္ပါကပြတ်သေးရလားမပြတ်ဘူးဒီဘက်ဇာတိပဲဆက်လာမဆက်ဘူးလားဇာတိပဲဆက်လိုက်တဲ့အခါကျတော့ရှောင်လို့ကွင်းလို့ရသေးရလားဇရာမရဏတွေ့ရဥပသေဘွယ်တွေ့ရဩတရားဓမ္မတွေအိမ်များမအားတာများဘာများဖြစ်နေကြပါလိမ့်မလို့ဆိုလို့ရှိရင်ဖြင့်ပရိသေနေမှုကိစ္စ တပည့်တို့ကြုံကျင်သေးလို့ခရားဒါကြောင့်ကာယကံဝစီကံမနောကံနေနဲ့မအားပဲဖြစ်နေအဲ့ဒီမအားတာဒီဘာကြုံကျင်လို့ပါလိမ့်ကြဲကြဲပြောပါဘာကြုံကျင်ကြပါလိမ့်ပရိသေရေနေမှုနဲ့ကြုံကျင်လို့ပါခရားပရိသေရေနေမှုနဲ့ကြုံတဲ့ပုဂ္ဂိုလ်ဟာအိုပွဲပေပွဲနဲ့ကောမလွဲရန်ရင်ဆိုင်ရမယ်ဆိုတာကရှင်းသားပဲမရှင်းဘူးလားရှင်းပါ အေးဒါကြောင့်ဘုန်းကြီးတို့ဓမ္မတွေခမည်းတော်မအားတော့ဒုက္ခရောက်တယ်ဆိုတာကောသိကြပါလားဒါကြောင့်မြို့သုံးတွေရှောင်မရှောင်တယ်မလားကိစ္စလေးကကိစ္စကလေးကအရင်ဆုံးတာပြောတော့မဖြစ်တော့မဖြစ်တော့ပါဘူးမဖြစ်တော့ဘူးမဲ့လဲကိုမပါမပြီးလို့အမှန်မြို့သုံးများသုံးလို့သေးတော်တော့ကိုယင်တယ်လို့ထင်လိုက်ယင်လာယင်တယ်ဒီဘက်ရောက်ကြသွားပြီ မကြသေးဘူးလားဒီဘက်နှစ်ခုနဲ့ရင်မဆိုင်ရဘူးလားအမလေးသုံးချိုတလောက်ခမရတို့ဒုက္ခရောက်ပါလားဘာလဲနှုတ်ချိုတလောက်ဒုက္ခရောက်တယ်ဆိုတာကောင်းကောင်းရှင်းမလားအဲ့ဒါခမရတို့ကဖြင့်အဲဒီလိုပြောလိုက်တော့မှာပဲခန္ဓာရည်လည်းရှိပါရဲ့ကိုယ်လည်း အင်းနှုတ်ကြမ်းတာလည်းမဟုတ်ပါဘူးအမှန်လည်းပြောရတယ်ရောက်လိုက်တာပါပဲကိုယ်ကိစ္စကလည်းမြင်တဲ့အတိုင်းပဲအမှားလေးတခါတည်းတခါဓမ္မတွေကတော်တော့ဘုန်းကြီးနဲ့တော်တော့လူများကြလာလို့ရှိရင်ဖြင့်အပေသွားမှတောင်မှပဲတခါတည်းနှုတ်ချုပ်ပြီးသွားလိုက်သေးတယ်မှန်ပါပါအတော်မဆိုးဘူးလားဘယ်တော့ဒီဓမ္မတွေသဘောပါကြရဲ့လားသဘောမပါရင်လည်းကိုယ့်အလုပ်ပဲခင်ဗျားတို့ပါသာပါကြမှန်ပါ ရိပ်မိဗလားသူများအလုပ်လားကိုယ်သုံးနှုံးနေတဲ့အလုပ်လားရှင်းမလားဒါပြန်နောက်ဒီသုံးဒီနှုံးတွေကိုအကုန်ဖြစ်ပါတရားနာတော်ကြဆိုတော့အကျုပ်မှာအခုမြင်တဲ့အတိုင်းပဲလုံးမနေနဲ့လုံးမနေမြင်တဲ့အတိုင်းပဲဆိုရင်ဇာတိရောက်သွားရမယ်ဇာမရဏရောက်သွားရမယ်ဒါပြောလိုက်တာပဲရှင်းမလားရှင်းပါပြီအေးဒါဖြင့်ဒီကာယကံဝစီကံတွေဒကာရမတို့ ဘယ်ကလာတယ်ဆိုတော့လက်တယ်ရှာကြပါအောင်ဆိုနော်ကာယကံဝစီကံဆိုတဲ့ဥစ္စာတရားဓမ္မတို့ဥပါဒံဥပါဒံဆိုတဲ့တရားကြောင့်လာတယ်ကိုပစ္စည်းဆွဲလန်းတဲ့ဥပါဒံရောက်ကာယကံဝစီကံနဲ့လောက်အောင်ကိုရခြင်းတဲ့ပစ္စည်းဆွဲလန်းနေတာနဲ့ကာယကံဝစီကံနဲ့ပြောမှဆိုမှပြီးမှအင်းဥပါဒံဒီကားလို့ဆိုရင်ဖြင့်လောဘတဲ့ စာပေါင်းများစွာကြီးလို့ဘုရားကဥပါဒံလို့ခေါ်လိုက်တယ်လောဘတဲ့စာပေါင်းများစွာကြီးလို့သူဘာခေါ်တော့ဒါပြန်ဥပါဒနာပြည့်စရာဘဝကာမဘဝဥပါဒံရောက်ဒီကံနေဖြစ်ကာမဘဝဖြစ်တာကာမဘဝဖြစ်လို့ဒီဇာတိဖြစ်ရဒီဇာတိဖြစ်လို့ဒီဆရာမရဏနဲ့ရင်ဆိုင်ရသဘောကျလားဒါပြန်တရားဓမ္မတို့ခမည်းတော်သုံးနှုံပြီးဒီကံလဲလိုက်တာ ပစ္စည်းပေါ်၌၎င်းသာသမီပေါ်၌၎င်းဥပါဒံရှိနေလို့ဒီကာယကံဝစီကံတွေနဲ့ခမည်းတော်တရားမနာဖြစ်တာပဲတရားအာမထုတ်ဖြစ်တာပဲဆိုလိုက်ဗလားကြောက်เสียကောင်းရင်ဒါဗျာကိုကိုကိုနစ်အောင်ပဲတခါတည်းကြံရင်နေတော့တယ်ဆိုတဲ့အဓိပ္ပာယ်ကလည်းအတော်ကိုမှန်းနေပြီခင်ဗျားတို့အသက်ရှည်လေလေဒီကာယကံဝစီကံများလေလေ များလေလေရောက်ကြလေရောက်ကြလေလေဒုက္ခမလွတ်လေလေဆိုတာကောပေါ်သေးဘူးလားကဲဒါဖြင့်ဒကာရမတို့ဩတို့ဟာတို့အနေနဲ့တို့တော့ဖြင့်အတော်ယဉ်ကျေးနေတယ်အောက်မေ့တာပဲယဉ်ကျေးသလောက်အကြီးတံမာလာသံလျခရီးလမ်းမှာမတံဘူးလားယဉ်ကျေးအမျိုးသုံးသုံးသလောက်သံလျခရီးလမ်းမှာအတော်ကျမ်းသွားမကြမ်းဘူးလားပေါ်ကြပါလား အင်းဆိုးလိုက်တဲ့ဒကာရမတွေမပြောပါနဲ့တော့ဒီတရားမျိုးကိုမနာရတော့ဘူးဆိုလို့ရှိရင်ဖြင့်ကျုပ်ပူတာလေးလည်းလှူးနေတာပဲစားဖို့ကတော့တော့ဖောက်ပါဘူးလှူဖို့တမ်းဖို့ပါပဲအင်းလှူဖို့တမ်းဖို့ပါပဲလို့ဆိုညာကြတယ်ခမည်းတော်လူမှုတမ်းမှုဒီကားလို့ဆိုလို့ရှိရင်ဖြင့်တဲ့ပရိစ္ဆသမုပ္ပါကိုပြအောင်မလုပ်နိုင်လို့ရှိရင်ဖြင့်ဒီဒုက္ခပဲပြန်ရဒီတဲ့လှူတဲ့တန်းတဲ့စေတံကံနေပါဘူးလားမလှူတော့လို့ရှိရင်ဒီဒုက္ခရမှာပဲ ဒီဒုက္ခရင်ဒီဒုက္ခနှစ်ခုနဲ့ရင်ဆိုင်ရမယ်ဆိုတာကောအမတမသေးကြဘူးလားပေါ်ကြဒါကြောင့်ဒီဃာရမတွေအကြောင်းပြနေပါတယ်ခမည်းတော်ကာယကံဝစီကံအလုပ်တွေကမအားတာဘယ်နဲ့ကြောင့်မအားပါလိမ့်မလို့ဆိုတော့ဥပါဒံကြောင့်ပစ္စည်းဆွဲလန်းသာသမီဆွဲလန်းနဲ့ဘာလို့ဒါကြောင့်မအားတာမအားတော့ဒီကံလေးနဲ့မနေရဘူးလား ကာယကံနဲ့နေရတယ်ကိုကြီးနဲ့သွားလိုက်လာလိုက်ဝစီကံနဲ့ပြောဆိုနေရမနောကံနဲ့တွေးဆနေရနေရတာဒီကံတွေကြောင့်ဘာဖြစ်တော့သေတိချမိုင်းဇာတိဖြစ်ဇာတိဖြစ်လို့ဘာရဒါဖြင့်တရားဓမ္မတို့ခမည်းတော်မအားတာရိမ့်မိပါပြီဒီဥပါဒံကြောင့်သာသမီနဲ့ပြည့်စည်ဥစ္စာကိုဆွဲလန်းတဲ့ဘာတော့ရှင်းမလား ကောင်းပြီဒါဖြင့်ဒီဥပါဒံဟာဘယ်ကလာသရုံးဆိုတဲ့လက်သေးကိုပြောင်းပြန်ရှာပါမှန်ပါပါဥပါဒံဘယ်ကလာတယ်ဆိုတာပြောင်းပြန်ရှာလိုက်တော့မှတဏှာကလာတာဒါကြောင့်ဘုရားကတဏှာပြည့်စရာပေါ်လားဟေးတရားဓမ္မတို့ဥပါဒံဘယ်ကလာပါလိမ့်อืมတဏှာကုသိုလ်လားအကုသိုလ်လားဟောဒါပြန်အကုသိုလ်ဆိုတဲ့တဏှာတဏှာဆိုတာလိုချင်မှုရချင်မှုခင်ချင်မှုပေါ့ဗျာ လိုချင်မှုရချင်မှုခင်ချင်မှုကတဏှာအာကြီးဆွဲလန်းတာကဆွဲလန်းခြင်းကြောင့်ကာယကံဝစီကံနေနဲ့အာထုတ်တာကကာမဘဝအဲ့ဒီကာမဘဝဆိုတဲ့စေတနာကံတွေအမျိုးမျိုးဖြစ်သောကြောင့်ကာမဘဝပြစ်เสียဇာတိပြစ်เสียသဘောကျအင်းဇာမရဏလွတ်ချင်လို့ရှိရင်ဖြင့်ဒကာရမတို့ဒီနောက်ကတွေသိနိုင်မှဇီဆရာမရဏလွတ်မယ်နောက်ကတွေမသိနိုင်ရင် တရားမလားလွတ်ပါမလားဒါဖြင့်ဒကာရမတို့နောက်ဆုတ်ပတိလောမပြောလာတာရိမ့်ပြီရှင်းမလားရှင်းပါဒီဘက်ကဘာပါလဲဥပါဒါကြည့်ပါလေထောက်တဲ့ဥစ္စာဒီဘက်ကဘာပါလဲတဏှာပါဒီဘက်ကထောက်ထားတာဒီဘက်ကဘာပါလဲအေးဒါကြောင့်တဏှာကြောင့်ဘာဖြစ်လို့ဥပါဒံကြောင့်ကာမဘဝဖြစ်တယ်ကာမဘဝကြောင့်ဇာတိကြောင့် ဩဒါဖြင့်ဒီဇရာမရဏဘောဟာတိုင်းများစွာအိုလိုက်ပေလိုက်အိုလိုက်ပေလိုက် နေတာကို နောက်ဆုတ်တွေးလာလို့ရှိရင်ဇာတိကြောင့်လည်းဖြစ်တယ်ကာယကံဝစီကံမနောကံကြောင့်ဖြစ်ပါဘူးသာသမီနဲ့ပစ္စည်းဆွဲလမ်းမှုကြောင့်သာသမီနဲ့ပစ္စည်းကိုခင်မှုကြောင့်ရောဒါရင်ခင်တာကတဏှာဆွဲလမ်းတာကဆွဲလမ်းခြင်းကြောင့်ကာယကံဝစီကံတွေနဲ့ ဝိကပိုက်ခာနေကြတာတွေကကာမဘဝသဘောကြဘဝပြည့်စရာဇာတိပြည့်စရာပေါ်ပါလားအမလေးတရားဓမ္မတွေခမရတို့အဲကြောက်เสียကောင်းလိုက်တာဥလာဝီဖြစ်စဉ်ကဖြင့်ကောင်းပါဗျာပေါ်သေးဘူးလားပေါ်ပါဗျာအိမ်ကြတော့ကိုင်းသီးလေးတွေချပြီးဒီတိုင်းရှိဒီတိုင်းရှိလိုက်ရင်ပေါ်လာလိမ့်မယ် ဒီတဏှာတွေကားလို့ရှင်မင်းတကားစိုက်တို့လက်သေးရှာကြအောင်စို့နော်ဒီတဏှာလက်သေးရှာလိုက်တဲ့ခါကျတော့ဒီတဏှာပဲကလာပါလိမ့်မလဲလို့မေးလို့ရှိရင်ဖြင့်ဒကာဓမ္မတို့ခံစားခြင်းနဲ့ဝေဒနာကလာတာပဲကောင်းကောင်းစားခြင်းတယ်ဟုတ်လားဝမ်းဝမ်းသာခြင်းတဲ့သောမနသာကြောင့်လားလာတယ်ဒေါမနသာကြောင့်ရောဒါဖြင့်သောမနသာဒေါမနသာဥပ္ပခါဆိုတဲ့ဝေဒနာတို့ကြောင့် တဏှာလာတာဒါဖြင့်ဝေဒနာဖြစ်เสียရှင်းမလားဝေဒနာဖြစ်เสียတဏှာဖြစ်เสียဥပါဒနာဖြစ်เสียဘဝမှာဖော်ဆိုလိုက်ပါကာမဘောကာယကံဝစီကံမနောကံကိုဘဝဖြစ်เสียဇာတိဖြစ်เสียအင်းဒါဖြင့်ဒီเสียမရဏတွေကိုနောက်ဆုံး ຫນွယ်ကြီးကိုတရားဓမ္မတို့အရင်ဖြတ်ရှင်တဲ့ခါကျတော့ဖျားကနေမလိုက်တာပေါ့ဗျာမပါများတဲ့ခါအရင်မတွေ့ဘူးအဲဇရာမရဏဆိုတဲ့အဆုံးကနေပြီးအညွန့်ကနေပြီးမလိုက်ပါမလိုက်တဲ့ခါကျလို့ရှိရင်တရားဓမ္မတို့သူဤလက်တယ်တွေကသူပဲသူပဲသူပဲသူပဲဆိုတာပေါ်လာလိမ့်မယ်ပေါ်ပါဘူးလားအခုဝေဒနာတွေ့ရမတွေ့ရဘူးဝေဒနာကြောင့်တဏှာဖြစ်တယ်ရှင်းမလားရှင်းပါပြီကောင်းပြီဒါဖြင့်ဒကာရမတို့ ဝေဒနာကြောင့်တဏှာဖြစ်တယ်ဆိုတာပေါ်ကြပေါ်ပါဘူးဒါဖြင့်မနေ့ညကပြောသလိုဒကာရမတွေပြောရအောင်မယ်ဒကာရမတွေဘုရားသခင်ကိုရမကြီးသည်တဏှာသိမ့်လို့လဲနိဗ္ဗာန်ရောက်သွားဆရာမရဏသိမ့်လို့ကောဩဒါဖြင့်သူကသမုဒိယသစ္စာဒီဘက်ကတွေကဒုက္ခသစ္စာသဘောကျ ဒါပြန်ဘုရားသခင်ကိုရောမြတ်ကြီးဖျားဖြစ်သွားတာသည်ဒီတဏှာသိမ့်လို့ဒီဒုက္ခဇရာမရဏဇာတိဇရာမရဏဒုက္ခသိမ့်လို့ဖျားဖြစ်သွားဒါကြောင့်ဘုရားသခင်ကိုရောမြတ်ကြီးသည်ဘောရိဘယ်နဲ့ရွှေပလင်မှာပွင့်တယ်လို့ဆိုတာလူတိုင်းသိပြီသားဘုရားသခင်ကိုရောမြတ်ကြီးဘယ်ပွင့်မှာလဲလွဲတယ်သဘောကျ လွဲပါတယ်လို့ဆိုတော့ဒကာရမတွေကအာဒီဥစ္စာဘုရားရာဇဝင်ဝတ္ထုနဲ့အနန္တေချာနေတာပဲဆိုတာကဟုတ်ပါတယ်တဲ့ဘောဓိပင်နဲ့ရှုပလင်ပေါ်မှာဖရာတော့ဖြစ်တာပဲမှန်ပါဖယစစ်ဖြစ်တာကအဲ့ဒါကတဏ္ဏဖရာသာဖြစ်ပြီးဒီကာလတကယ်သဗ္ဗညုတဉာဏ်ဖရာကတော့ဖြင့်ဝေဒနာနဲ့တဏှာကြားမှာဖရာဖြစ်တယ်သဘောကျဘယ်နေရာဖရာဖြစ်ပါ ဘုရားပဲနေရာဖြစ်ပါလိမ့်ဝေဒနာဘုရားဒီပဲနေရာဖြစ်ပါလိမ့်ဒကာရမတို့ဝေဒနာနဲ့တဏှာကြားမှာဘုရားဖြစ်တယ်ဆိုတော့ဝေဒနာနဲ့တဏှာကြားမှာဒကာရမတို့သေးသေးချာချာမှတ်ပါတဲ့ဝေဒနာတွေဖြစ်ပြရှုလိုက်ဖြစ်ပြရှုလိုက်ဒီထဲမှာမဲ့ရပဲဘူးလားမရပါဘူးဒီစိမ့်လေးဟာဘုရားပဲလို့ဆုံးခဲ့ရချလိုက်တော့ ဒီနေရာမှာဝေဒနာတွေကိုအဖြစ်ပြည့်ရှုလိုက်အဖြစ်ပြည့်ရှုလိုက်တဲ့အခါကျတော့ဝေဒနာတွေကတော့ရှင်ဖြစ်ပြည့်မြင်လားဖြစ်ပြည့်တယ်မုံဖြစ်ပြည့်တယ်ဆုံးတော့ဘုရားသခင်ကိုရမကြီးသောတပတိမေရတယ်ဒီနေရာမှာရအဲ့ဒီမေ့ရလို့ဒီဘက်ကတဏှာသေးဒီဘက်ကတဏှာသေးသောကြောင့်ဒီဘက်ကနောက်လာမဲ့ဇာတိတွေဇရာတွေမရဏတွေမသေးဘူးလားဒါဖြင့်ဘုရားသခင်ကိုရမကြီးဒီဝေဒနာနဲ့ တဏှာကြားထဲမှာဖရာဖြစ်တယ်မှန်ပါပါရိမ့်မိဗလားဘယ်မှာဖရာဖြစ်ပါလိမ့်ဖရာအစ်စ်ဖြစ်တာကဒီမှာသူတရားဌာနကတော့ဗောဓိပင်နဲ့ရှုပလင်ပါပဲဖရာစစ်သဗ္ဗညုတဉာဏ်ရတာကဒကာဓမ္မတို့မလေးတံဖိုလေးတံနဲ့သဗ္ဗညုတဉာဏ်ရတာကဒီကြားမှာရရှင်းမလားဒါရင်ဖရာဘယ်နေရာမှာဖြစ်ပါလိမ့်ပေါ်ကြ ဝေဒနာဖြစ်ဖြစ်ရှုလိုက်တော့ဒီကမဲ့မဖြစ်ဘူးလားဖြစ်ပါဘူးကောင်းပြီဒီကမဲ့လေးတံဖြစ်သွားတဲ့အခါဒီတဏှာနောက်ကဝေဒနာပစ္စယတဏှာလာသေးရဲ့တဏှာလည်းမလာတော့ဥပါဒဏ်တွေရောကံတွေရောအင်းနောက်ဘဝအနာဂတ်ဇာတိတွေရောဇာမရဏတွေရောအော်ဘုရားသခင်ကိုရမကြီးကဘုရားဖြစ်တော့တဏှာသေးတယ်ဟုတ်လားခန္ဓာမှာအောင်တော်မူတယ်ဆိုတော့ဒီခန္ဓာတွေလာသေးရဲ့လား ဇာတိဇရာမရဏခန္ဓာတွေလာသေးရဲ့လားရှင်းမလားဒါပြန်ဘုရားပွင့်ရာဌာနသိပြီလားဘယ်နေရာပါလိမ့်ဝေဒနာနဲ့တဏှာကြားမှာဖျားပွင့်တယ်ဆိုတာသေချာမှတ်ပါခင်များတို့သောတာပန်တည်ခြင်းလဲဝေဒနာနဲ့တဏှာကြားမှာရှုတယ်မဝင်ရမယ်သဘောကျလားသက္ကရာကံတည်ခြင်းလဲဝေဒနာနဲ့တဏှာကြားထဲမှာဘာလို့อ่ะရှုတယ်မဝင်ရမယ် ကျေနပ်ဗလားအဲအနာဂံတည်ခြင်းမြန်တော့ရောရှုရမဲ့ဝင်လိုက်လို့ရှိရင်တဏှာချားလို့သာဆိုရတယ်တဏှာကိုလာသေးရလားရန္တာဖြစ်ခြင်းမြန်တော့လေဘယ်နေရာနေကျိုးစားတဏှာချားကနေပြီးမညာနဲ့ကျိုးစားလိုက်ကျိုးစားလိုက်ကြဒီဘက်ကတဏှာမသေးဘူးလားရန္တာဖြစ်သောကြောင့်နောက်ခန္ဓာတွေကလာသေးရလားဇာတိဇရာမရဏတွေလာသေးရလား ရှင်းမလားဒါဖြင့်ကိုကိုယ်တိုင်သောတာပန်တည်ခြင်းလဲဝေဒနာနဲ့တဏှာကြားမှာမဝင်ပါကိုကိုယ်တိုင်သက္ကရာကံတည်ခြင်းကောရှင်းမလားကိုကိုယ်တိုင်အနာဂံဖြစ်ခြင်းကောကိုကိုယ်တိုင်ရဟန္တာဖြစ်ခြင်းကောဒါဖြင့်မဝင်လိုက်သေးတဲ့တပင်တဲ့ကိလေသာရှုပ်တယ်တဏှာနိရောဓဥပါဒနာနိရောဓဘဝနိရောဓ ဇာတိနေရောတော့ဇရာမရဏနေရောတော့အကုန်ချုပ်တာပဲဒါဖြင့်ဒကာဓမ္မတို့ဒီဘက်ကအကုန်ချုပ်သွားလို့ရှိရင်ဖြင့်ဒီဥစ္စာတဏှာချုပ်လဲနိဗ္ဗာန်ဒီဘက်ကဇာတိဇရာမရဏချုပ်ကောဒါဖြင့်တဏှာချုပ်လဲနိဗ္ဗာန်ခန္ဓာချုပ်လဲနိဗ္ဗာန်ဒါဖြင့်ဒီနေရာမှာခမည်းတော်မဖြစ်အောင်လုပ်ပါသဘောကျကြပါလားဘယ်ကြားမှာကြိုးစားမှာပါလိမ့် ရှင်းမလားဩဒါဖြင့်ဒကာရမတို့ဝိပဿနာရှုရှုဆိုတာပရိစ္ဆသမုပ္ပါဘယ်ကြားမှာရှုရမယ်ဆိုတာသိမှသာလျင်တဲ့ဒကာရမတို့ဒီရှုကျွတ်တ်တော်မပေါ့အင်းဘယ်ကြားကနေရှုရမှာဒီနေရာမှာတပါရှုစရာဌာနမရှိဘူးဒါကခမည်းတော်ဖြစ်စဉ်ကို ပေါ်ကြဗလား ဒါဖြင့်ဒကာရမတို့ဒီနေရာကနေဖျားပွင့်ဖို့ရအတော်ရေးရှိဖျားပွင့်ဒီနေရာပွင့်တယ်ကွန်းတင်ညသောတာပန်တည်တာလေဒီနေရာမှာတည်တယ်တဘောကြနောက်တော့ဝပ္ပတို့ဘယ်လိုတည်တာရောဒါဖြင့်ဒကာရမတို့ကိုယ်ခန္ဓာထဲမှာခန္ဓာရတော့ဖြင့်ဒီလိုဝိပဿနာလို့မလုပ်တော့ဘူးဆိုလို့ရှိရင်ဝေဒနာတဏှာဥပါဒံကံသွားနေမှာပဲဒီကြတာလေးသွန်းလိုက်တဲ့အခါကျတော့ ဆရာတော်သမားအောင်ဆရာနေယူပေတရားလေးသွန်းလိုက်တဲ့အခါကျတော့ဒကာရမတို့ဒီဘက်ကကုံမပြတ်ဘူးလားဒါဖြင့်ဒကာရမဒီမဲ့ဝင်လို့ရှိရင်မဲ့ကိလေသာဖြတ်တယ်ဆိုတော့ဒီသမှုရိယသစ္စာဖြတ်ရှိုက်ခန္ဓာကိုလည်းဖြတ်တယ်ဆိုသောကြောင့်အနာရခန္ဓာတွေကိုလာသေးရလားဒါဖြင့်ဒကာရမတို့ဒီခမည်းတော်ခန္ဓာကိုယ်ထဲမှာဒါကဒကာရမတွေခန္ဓာကိုယ်ဖြစ်စဉ်ဘုန်းကြီးစီတရားနာလာတော့ဒီကြားမှာဘုန်းကြီးကဒါလေးသွင်းပေးလိုက် ဝေဒနာနဲ့တဏှာကြားမှာမက်ကလေးသွင်းပေးလိုက်ခင်ဗျားတို့ကိုယ်တိုင်အားထုတ်တဲ့အချိန်ကောဒီနေရာလေးအားထုတ်လိုက်တဲ့အခါကျဒီဘက်ကတဏှာလည်းရှုပ်ဒီဘက်ကဥပါဒံဒီဘက်ကကာယကံဝစီကံနေဒါပြန်မအားတဲ့ပုဂ္ဂိုလ်ကြတာဒီအစဉ်တိုင်းသွားနေလို့တရားမနာတဲ့ပုဂ္ဂိုလ်ပဲလို့ဆိုကြမှာဝေဒနာတဏှာဥပါဒံကံဇာတိဇရာမရဏရှင်းမလား တရားထုတ်တဲ့ပုဂ္ဂိုလ်ကြတော့ဝေဒနာနဲ့တဏှာကြမ်းမှဖြတ်လိုက်တဲ့တွေ့ဝေဒနာကဖြစ်ပြဒီကမဲ့လို့ခဏခဏမဟုတ်ဘူးလားဒီလိုလေးလည်းအားထုတ်လိုက်ပါရောဒီဘက်ကတွေဘယ်နဲ့နေကြအကုန်မပြဘူးလားဒါဖြင့်သမုဒိယသစ္စာလည်းပြဒုက္ခသစ္စာရှင်းကြပါလားဒါဖြင့်ငဃဓမ္မတို့တရားမှအာမထုတ်ဘူးဆိုဒီအစဉ်တိုင်းဟာနာယီတိုင်းစက္ကနိုင်သွားနေရိပ်မကြပါလား တရားမထုတ်တော့ပါဘူးရောင်းရေးဝယ်ရေးသားရေးသမီးရေးနဲ့ရှင်ဖြင့်ဝေဒနာပြည့်စရာတဏှာပြည့်စရာတော့ကြကြရင်ဥပါဒနာပြည့်စရာဘောဘောပြည့်စရာမသွားပဲအဲနောက်တစ်ခါရောင်းရဝယ်ကြရှိပြန်တော့ပြောစရာဆိုစရာရှိပြန်တော့လေဝေဒနာပြည့်စရာအကုန်လာပြန်လားဒါဖြင့်ပဋိစ္စသမုပ္ပါတနေ့ကိုဘယ်နှခေါက်ရှောင်နေကြုံမေးရင်မနဲ့ပြကြဒါဖြင့်မရေတွက်နိုင်အောင်ရှောင်လို့ရှိရင်မရေတွက်နိုင်အောင်၆ကြ ဇာတိရောက်ဇရာမရဏရောက်မကြပဲဘူးလားပေါ်ကြဗလားဒါဖြင့်ဒကာရမတို့ဒီရှားသွင်းမရအောင်သွင်းပါဆိုတာအလုတ်ထိုင်ပေးပါလို့ပြောတာဝေဒနာဖြစ်ပြတဲ့အလုတ်ထိုင်ပေးလိုက်လို့ရှင်ဝေဒနာကဖြစ်ပြအလုတ်ထိုင်တာကမဲ့ဒီဘက်ကပရိစ္ဆေသမုပ္ပါကြီးဘန်းနေနေတော့ဒါဖြင့်သူများပြောလားမလုတ်တဲ့ပုဂ္ဂိုလ်နဲ့လုတ်တဲ့ပုဂ္ဂိုလ်ဤကဲ့သို့ထူးခြားတယ်ဆိုတာကောပေါ်လာသေးဘူးလားရှင်းမလား ဒီဘက်သွားစရာတွေကတပုံကြီးရှိတယ်တို့ဆိုလဲတဏှာကြီးပဲပြောမယ်လို့တရားဓမ္မတွေလည်းပင်ပန်းမှလည်းစိုးတယ်ဘုန်းကြီးများလည်းပင်ပန်းမှစိုးရတာရှည်လဲသွားထိုင်အောင်ယနေ့ဒီရင်နာကြအောင်ဆို